ပေါင်းရောက်ပြီးရဟန္တာဖြစ်တော်မူတဲ့အကြောင်းလျှောက်ထားခဲ့ပါပြီအဲဒီလိုပေါ်ပြတဲ့သာဂရာစကားရနဲ့စပ်ပြီးတော့ဗရံပါဠိတော်နဲ့နှီးနှောပြီးတော့ပြထားပါတယ်သန္တဘာကနတိကြီးတွေ သုတုမာရောအဟန္တရာပါဂောစရပတုတောဟန္တိဒိဋ္ဌံအာကိစ္စံဥဒိယမထေရလောင်းဟာကိုစဉ်ခါကာလတုန်းကသန္တဘာဂာမြစ်ကမ္မမိကြောင်းဖြစ်ခဲ့ပါတယ်မိမိ စကြက်ကိုကျက်စားပြီးတော့နေစဉ်စကြက်ကိုကျက်စားတယ်ဆိုတာဟာအစာသာဝတ်တော့ွယ်စားအားရရှားနေတယ်လို့ဆိုပါတယ်အဲမြစ်စိတ်ကိုမြစ်စိတ်ကန်းကိုရောက်ပြီးတော့သွားပါတယ်သိဒ္ဓသောတာမိသမေပြံမှုအကပုဂ္ဂလောနဒိန်တိတုကာမောသောနတိတိဋ္ဌဥပါကံမိသို့သောစိတ်ကန်းရောက်သွားတဲ့အခါကာလ ဗိဒ္ဓမြတ်စွာဘုရားကလည်းအဲဒီသံတပါကမြစ်ကိုဥပ္ပယာမြစ်စိတ်ကိုကြွရောက်ပြလာပါတယ်ဥပဂတိသပံဗုဒ္ဓေအဟံပိဓာတုပါကမေဥပါကံတဝနာတံဗုဒ္ဓဣမဝါစာဥဒီရေမြတ်စွာဘုရားကြွရောက်လာတဲ့အခါကာလကြတော့သူလည်းပဲမြတ်စွာဘုရား၏အနိပါတို့ ဆင့်ကပ်ပြီးတော့သွားပါတယ်ဆင့်ကပ်ပြီးတော့မြတ်စွာဘုရားကိုဒီခုပြောမဲ့စကားဖြင့်ကြောကြားလျောက်ထားပါတယ်အဘိရူဟာမဟာဝီရတာရိသာမိအဟံတုဝံပိဋိကံဝိပယမေရှံနုကံပမဟာမုနိမဟာဝီရာကြည်တော်လုံးအားရှိတော်မူသောမြတ်စွာဘုရားအဘိရူဟာကျွန်တော်၏ကိုယ်ပေါ်၌တည်ရှိတော်မူပါအရှင်ဘုရား အာကျွန်တော်သည်သူ့အောင်ရှင်ဘုရားကိုတာရဲသာမိဘုဘကံတို့ကူးမြောက်စေပါအံ့မဟာမုနိမြတ်စွာဘုရားမေတ္တာကျွန်တော်၏ပိဋိကံဘိုးဘွား၏အမွေအနှစ်ဖြစ်သောဝိတယနယ်ပယ်ဖြစ်သောခွန်အားဗလာကို အနုကမ္ပအစဉ်သနာတော်မူပါအရှင်ဘုရားအဲမြေကြောင်းကသာသူစိတ်ကူးနဲ့ကြောက်ပုံပါမြတ်စွာဘုရားမိကိုမှာတည်စီတော်မူပါမြတ်စွာဘုရားဟိုဘက်ကန်းကိုပို့ပါမယ်အဲသူဒီကိုပို့နိုင်တဲ့ခွန်အားဗလာတွေရပြီးတော့သာသာဟာဘုရားမိပါရဲ့အမွေနှစ်ဖြစ်ပါတယ် များမှာတော့ပစ္စည်းဥစ္စာမူနှင့်တွေဆိုတာရှိပါတယ်ဒိဋ္ဌာများမှာတော့ဒီပစ္စည်းဥစ္စာမူနှင့်မရှိပါဘူးအဲမိဘလက်ထက်ကရပြီးတော့လာတဲ့ကိုယ်ကာယပဲရှိပါတယ်ဒီကိုယ်ကာယမိပြုပြီးတော့မိเจ้าမှာရေထဲမှာကူးခြင်းအင်အားတွေသူများတဲ့ပို့ပြီးတော့ပြည့်စုံပါတယ်အဲဒီဥစ္စာကိုယူပြီးတော့သူရထားတဲ့အင်အားဟာဘိုးဘွားကရဘိုးဘွား ဘုရား၏အမွေနဲ့ဖြစ်စဉ်ရထားတဲ့ကိုယ်ကာယကြီးဖြစ်ပါတယ်အဲ့ဒီကိုယ်ကာယကြီးကိုမြတ်စွာဘုရားချီးမြှောက်သွားရင်တည်စီတော်မူပါလို့ဒီလိုပြောထားပါတယ်မမဥပိသနံသုတ်တဝအပိရူယိမဟာမုနိအတောဟတိနာစိတ်တေနာဒါရေသင်လောကနာယကံအဲသူရဲ့လျောက်ထားချက်ကိုမြတ်စွာဘုရားကကြားပြီးတော့မြတ်စွာဘုရားသူ့ကိုယ်ပေါ်မှာတက်စီရဲ့ အဲဒါဒီနေရာမှာစဉ်းစားရကြပါတယ်ဒီเจ้าကဘယ်နဲ့လုပ်ပြီးစကားပြောတယ်လဲဒီเจ้าစကားပြောလို့ဖြစ်ပါမလားစသည်ဖြင့်ဒီလိုစဉ်းစားရကြပါတယ်ဟိုတက္ကရာမှာတော့ကစကားပြောတာမပါပါဘူးဟိုမှာတော့တက္ကရာမှာအဲဥပဒတံဘဂဝန္တံဒိဋ္ဌဝါ ဒီစိတ်ကံတို့ကာရောက်ကြွလာတဲ့မြတ်စွာဘုရားကိုမြည်သဒ္ဒနာစိတ်တို့ညိုသောစိတ်စီစီပါရဏိတုကံမောတစ်ဖက်ကံတို့ဆောင်းလိုသည်ဖြစ်၍သီရသမီပေကာယအနိနဲ့နိဗ္ဗာန်နိဗ္ဗစီဝတ်ပြီးတော့နေပြီမလို့ပါပါလေကြောက်ထားတာမပါပါဘူးအခုဒီကပါဠိမှာတော့သူကကြောက်ထားတာပါပါဒါမြတ်စွာဘုရားဤဘုံတော်တကူတော်နဲ့ဒီလိုကြောက်ထား လျှောက်ထားတဲ့စကားအဲဒီလျှောက်ထားတဲ့စကားကိုလက်စွာပြလဲကြားပြီးတော့ပြီးတော်မူရဲဆိုရင်သာဖြစ်နိုင်ပါတယ်။ဒါမှမဟုတ်လို့ပါဇက်ကပဲအမှန်ထုတ်ပြီးတော့မဆိုးစေကာမူစိတ်ဖြင့်ရည်ရွယ်တဲ့အကြံစီကိုလည်းမြတ်စွာဘုရားဆိုတာပြီးတော်မူနိုင်ပါတယ်။အဲဒါကြောင့်စိတ်နဲ့ရည်ရွယ်တဲ့ ဉာဏ်စီကိုပဲညစွာဆရာပြီးတယ်အဲ့ဒါပြီးပြီမဲ့လို့လည်းပဲဒီစိတ်ကူးကလည်းပဲလျှောက်ထားတဲ့သဘောဖြစ်ပြီးတော့နေလို့အဲ့ဒီလျှောက်ထားတဲ့အနေနဲ့ပြန်မှတင်စားပြီးတော့ကြရထားတယ်လို့ယူမယ်ဆိုရင်လည်းပဲအသိမရောပါလေအဲ့လိုညစွာဆရာတည်စီတော်မူတဲ့အခါကာလအမတဝါမျက်ဝန္တာရှိပြီးဝါမျက်ဝန္တာတဲ့စိတ်နဲ့ညစွာဆရာဟိုဘကန်းကိုဥမြောက်စေပါတယ်ပို့ပါတယ် နတိယပါရိမေတိရေသိဒ္ဓသောလောကနာယကောအတာသတိမမန္တတာအမတံပါပုနေတတိကိုယ်ဘက်ကရောက်သွားတဲ့အခါကာလကျတော့သိဒ္ဓသာမြတ်စွာဘုရားကမိမိကနှစ်သိမ့်အားရစီပါတယ်နှစ်သိမ့်အားရအောင်ဝမ်းမြောက်ဝမ်းသာပြောင်းလို့ဒါရီစကားပြောကြတော်မူပါတယ်အမတံပါပုနေတတိအစီအပြောထားခဲ့တဲ့အတိုင်းပါပဲကိုယ်စေလေးကလုံမြောက်သောအခါကာလဘောရောမြတ်စွာဘုရားလက်ထံမှာ သိခြင်းကင်းတဲ့အငိမ့်နိဗ္ဗာန်သံသာကြီးကိုရောက်လိမ့်မယ်လို့ຢာရီစကားပြောကြတော်မူပါတယ်။ကာမကာယသဝိတဝနာဒေဝလောကံအကိစ္စံဒေဝဒုက္ခအနုဘဝိဣစ္ဆရာဟိကုရကတောအဲဒီမိကြောင်းဘဝကသုရတဲ့အခါကာလနတ်ပြည်ရောက်ပါတယ်။အနာစီစဉ်ချမ်းသာတွေကိုခံစားရပါတယ်။ဣစ္ဆရာဟိကုရကတောနတ်သမီးတွေအချမ်းရံများစွာနဲ့တကွ နတ်စည်းစိမ်ကိုခံစားရပါတယ်မိကြောင်းဘဝအမှန်အောက်တန်းကြတဲ့ဘဝကနေပြီးသုရိစိတ်ကလေးကြားလို့သုရိစိတ်ကလေးဆုံးသွားတာနဲ့တခါလဲနတ်ပြည်လောကမှာနိုင်ကိုပါကြီးနဲ့နတ်ခန်းကနာရတင်းနဲ့တည်းဖြစ်ပြီးတော့နတ်သမီးချွေရန်ပြုစုရင်းနဲ့နတ်စည်းစိမ်တွေကိုခံစားရပါတယ်လို့ဒီလေးပဲကိုပေါ်ပြပါတယ်ပတေခတုံးသာဒေဝိနောဒေဝရိသမကသာဒီနေခတုံး သက္ကဝတိမဟိယဣတရောအဟုံအဲ့ဒီကောင်းမှုရဲ့သွမ်းကြောက်နာပြေမှာနာမင်းအဖြစ်ခုနှစ်ကြိမ်တိုင်လည်းဖြစ်ခဲ့ရပါတယ်အဲလူကြီးလောကမှာလည်းတမီတော်လုံးကိုဆိုရတဲ့စัจ जा မင်းအဖြစ်ကလည်းသုံးကြိမ်တိုင်လည်းဖြစ်ခဲ့ပါတယ်ဘူဝေကမနုယုတ်တော်ဟာနိဘကောသတုကံဟုတော်ဒါရေမိအန္တိမန္တိဟံသမ္မာသမ္ဗုဒ္ဓသာသနေ

ဒီကိုယ်ခန္ဓာဟာနောက်ဆုံးပဲနောက်နောက်ထပ်အသစ်ကိုယ်ခန္ဓာဘဝအသစ်မရှိတော့ဘူးလို့ဒါပေါ်ပြပါပတုံနုတိတောကပေတာရိသိဉ္ဇံနရာသဗံဒုဝတိနာပိသနာမိတရဏယဣရံဖလံဣတောကပေဤကဘာမသတုံနုတိတောသတုံနုတေကပေဤတောဤကဘာမသတုံနုတေကပေ94ကဘာရဲ့အနိုင် နဂါဘာနတ်စွာဘုရားကိုယန္တာရေသိခြင်းပို့ဆောင်ခဲ့သည်ဒုက္ခတိန်သောဒုက္ခလာမပဒါယဆိုင်ဒုက္ခတိန်ပယ်လေးပါးသောလာသည်ကိုနာပိဇာနာဤမသိရဤရန်ဒီအကျိုးသည်တရဏာယမြတ်စွာဘုရားကိုတစ်ခါကန်းသို့ပို့ဆောင်ခြင်းကောင်းမှု၏ဖလံအကျိုးပေသည် 64ကဘာတဲ့ကနေပြီးတော့မြတ်စွာဘုရားတစ်ဖက်ကပို့ဆောင်တဲ့ကုသိုလ်ကောင်းမှုအစွမ်းအာနုဘောကြောင့်64ကဘာပါလို့ဘယ်လေးပါးကိုမလာရောက်ပါဘဲနဲ့လူနာချမ်းသာတွေကိုခံစားကြရတယ်ဆိုတဲ့အကြောင်းကိုသာဖော်ပြပါတယ်ကိလေသာသာပိတမေတံဘဝသစေသမှုအတကတံဗုဒ္ဓသာသာသနာနောက်ဆုံးစကားချင်းကိလေသာတွေလည်းအကုန်လုံးပယ်ပြီးပြီ အရာစရာတိုင်းတဲ့ဝိဇာ၃ပါး၊ဘိညာဉ်၆ပါး၊မောဟ၈ပါးဆိုတဲ့တရားတွေလည်းပဲပြည့်စုံပြီ။မြတ်စွာဘုရားကြီးသာသနာမှာကျင့်သင်ကြလိုက်တဲ့အဆုံးအမဩဝါဒဝိဇင်တရားတွေလည်းအကုန်လုံးပြုကျင့်လို့ပြီးပြီဆိုတဲ့အကြောင်းကိုပေါ်ပြသွားပါတယ်။အဲဒါပရံပါဠိတော်ဖြစ်ပါတယ်။အဲဒီတော့အရာတခုရောက်ပြီးတဲ့အခါကာလကျတော့ရှင်ဥဒိယမတရားမိမိရဲ့ပါမာပရိပနိမလာမနဲ့ ကောင်းမွန်စွာကျင့်တဲ့အကျင့်ပရိပတ်အကျင့်ပရိပတ်ပြည့်စုံကျင့်ပရိပတ်ပြည့်စုံစွာပေါ်ပြသောအခြင်းဒီအရဟတပုဂ္ဂိုလ်ပြောကြားလိုတဲ့အတွက်အာဘာရေမေသမုပ္ပန်နေသတိမေဥဒါပိစ္ဆထအာဘာရောမေသမုပ္ပန်တော်ကာလောမေနဗမေစီတုံဆိုတဲ့ ဒီဥဒ္ဒစကားကိုကျွတ်ဆိုတော်မူပါတယ်ဒီဥဒ္ဒစကားဟာနားလည်းပဲကြည့်လို့များပါတယ်ရှင်ဥဒ္ဒယမထေရမှာလည်းပဲတရားထုတ်စဉ်အာရဒဝိပါဒကဥရိယဗျာညာရောက်တဲ့အခါကာလနာယောဂဝေဒနာဖြစ်ပြီးတော့လာတော့အဲသတိတရားရပြီးတော့လာတာကိုသူဖော်ပြပါတယ်အဲ့ဒါကိုအကြောင်းပြုပြီးတော့လည်းတရားထုတ်လို့သူယဟနာအဖြစ်ကိုရောက်ပြီးတော့သွားပါတယ် အဲ့တော့ကုမြတ်စွာဘုရားရဲ့သာသနာတော်မှာလည်းပဲတရားကျင့်သုံးပြီးတော့နေတဲ့ပုဂ္ဂိုလ်တွေအားလုံးဟာနာယောဂဝေဒနာတွေဖြစ်လာရင်သတိတရားရဖို့ရအကြောင်းအမှန်တန်ကောင်းတဲ့ကာထာလေးဖြစ်ပါတယ်အဲဒီကာထာလေးဝိရိယသာရဆရာကဖွင့်ပါတယ်အာဘာဒေမေသမုပ္ပါနေတိအာဘာဒေမေသမုပ္ပါနေပူဒီကသီရရသီရရသာ ကိုယ်ကိုအာဘာရဏတော်နှိစ္စတာသောကြောင့်အာဘာရောတိလာရဏနဲ့အာဘာရဟုအမည်ရတော့အာဘာဒဆိုနှိစ္စတာပဲယောဂပါပဲနှိစ္စတာပဲယောဂပဲအာဘာရသမမာရကိုအနာဆိုတာနာရတယ်ဆိုပြီးတော့အာဘာရကနာခြင်းနဲ့ကိုဟောတယ်လို့ဘယ်လိုလဲပဲတချို့ကမှတ်တင်ကြပါမင်္ဂလာအာဘာရကသူကနှိစ္စတာပါ အာဘာရဏတော်နှိစ္စတာတော်ကြောင့်အာဘာရောတိအာဘာရဝေလာရဏမေရအတော်မြည်စီတော့ဝိသဘာကဓာတုခောဘဟေတုပေသဘောမတူသောဓာတ်ချောက်ချခြင်းလျင်အကြောင်းရှိသောရောဂီရောဂါသည်အဲဒါသဘောမတူတဲ့ဓာတ်မူလကသွေးကောင်းသားကောင်းဓာတ်ကောင်းတွေဖြစ်နေရတာနဲ့ဒီဓာတ်တွေဖောက်ပြန်ပြီးဒီမျိုးတွေဖြစ်လာတဲ့အခါကလာယောဂဆိုတာဖြစ်ပါတယ်ဒါကြောင့်သဘောမတူတဲ့ ဓာတ်ကြောက်ချခြင်းဟာယောဂဖြစ်ခြင်းအကြောင်းပါပဲအဲဒီလိုယောဂသည်မေတ္တာကဟာမေဆိုတဲ့ပုဂ္ဂိုလ်မေတ္တာဖွင့်ပါတယ်သင်္ဇာတေဖြစ်ပြီးရှိသောသမုပ္ပါနေကိုသင်္ဇာတေလို့ဖွင့်ပါတယ်တတိမေဥရာပိသတာတိဟူသည်ကမင်းကအာဘာရောအနာရိဥပ္ပါနောဖြစ်ခဲ့သည်အာဘာရောအနာရိမင်းကအာယံဝုတ္တရအရှင်တို့ပွားရ၏ ဧတံဌာနဤကြောင်းဤဝိဇ္ဇတိရှိပေ၏ဌာနကောပဏိတဝိဇ္ဇတိယံမေအာဘာရောပဝရိယလို့အင်္ဂုတ္တပါဠိမှာတော့ဒီလိုရှိပါတယ်သူဒီထကတာမှာတော့ယတိတံအာဘာရောလို့ရှိတယ်အဲဌာနကောပဏိတဝိဇ္ဇတိနေရတနာဝိဇ္ဇတိစသည်ဖြင့်ဆိုတဲ့နေရာမှာဧတာဤအနိယဟာယံလို့ပဲ ပါဠိတွေထဲမှာရှိပါတယ်။နေရာတဲ့နေရာတိုင်းမှာယံပဲရှိပါတယ်ယရိဒံထားတဲ့နေရာမျိုးမဟုတ်ပါဘူး။သို့မဲ့လည်းဒီမှာတော့ယရိဒံတော့ဖြစ်တယ်။ဟိုပါဠိရဲ့မှာလည်းပဲယံပဲယံမေလို့ရှိပါတယ်ဒီမှာယရိဒံတော့ရှိတယ်။ဒါပေမဲ့လို့ရှိကသာဂရာရှိရင်အတိုင်းယူရသောအားဖြင့်မပြင်းမဲနဲ့ရှိရင်အတိုင်းဩသနာကနေပြီးတော့ အဲထားလိုက်ပုံရပါတယ်အဲရှိပါဠိရင်းရှိတဲ့အတိုင်းဂျာမေရှင်းတော့တရားနည်းရရှင်းလည်းပဲချုံမောပါတယ်ပါဠိတော်နဲ့လည်းညီပါတယ်မင်္ဂအာဘာရောနာတိယံဝိရိယအခြင်းတို့ဘွားရာဤတံဤတို့ဘွားခြင်းရဲ့အကြောင်းသည်ဣဒဒါနာဤတို့ဘွားခြင်းအကြောင်းသည်ဝိသတိရှိပေ၏ဒီနာဖြစ်လာပြီဒီဖြစ်ပေါ်လာတဲ့နာဟာတို့ခြင်းလည်းတို့လာမယ် ယာဝကျင်မြလို့ရံအားပါတော့ဤနာသည်နာဝရတိမတုပွားသည်သာဝသူမတုပွားနေတွင်၌အပတ္တသာမရောက်သေးသောတရားကိုပတ္တိယရောက်ကိုယာနာတိတာသာမရသေးသောတရားကိုအဓိကမာရရဖို့ရာအသိစိကတာသာမျက်မှောင်ပြုရသေးသောတရားကိုသိစိကရိယာမျက်မှောင်ပြုဖို့ရာဝိရိယလုံးလာကိုအာရဘာမိအာထုတ်ပင်အာဣတိဤသို့ဝိရိယရာမဝတ္ထုဝုဒာလုံးလာအာထုတ် လုံးလအထုကြောင့်ဖြစ်ဖြစ်သောတတိတတိရီသတိဝါဘာရသထောအနာဤသတိဝါဘာရသထောအနာဤဒါလည်းဝေသနာဆွမ်းအားဖြင့်ဒုက္ခယဝေဒနာယဒုက္ခဝေဒနာသည်ပိလိယမာနာသာနိစ္စအဘဝနိစ္စအစဉ်မေတ္တာငါဥဒ္ဒပါတိဖြစ်ပေါ်ခဲ့သည် နာယောဂါတော့ပြည့်လာပြီဝိနာယောဂါကတိုးပွားသွားနိုင်တယ်တိုးပွားပြီးတကလားအစင်မပင်လို့ရှိရင်ပြေလဲပြေသွားနိုင်တယ်လို့ဒီနာမတိုးပွားခင်အတွင်းတရားအားထုတ်မယ်မရောက်သေးတဲ့တရားရောက်အောင်မရသေးတဲ့တရားရရအောင်မျက်မှောက်မပြူရသေးတဲ့တရားလည်းမျက်မှောက်ပြူရအောင်အားထုတ်မယ်လို့ဒီလိုနှလုံးသွင်းအမှားရတယ်တဲ့အဲဒါဝိရိယဓမ္မဝုထုလို့ခေါ်ပါတယ်တဲ့ ဒေလာယောဂဝန္နာဖြစ်လာလို့ရှိရင်ဝိရိယတိုးပွားဖို့ရအကြောင်းနှလုံးသွင်းလည်းရှိပါတယ်ဝိရိယရောဝေရအကြောင်းနှလုံးသွင်းလည်းရှိပါတယ်တချို့ပုဂ္ဂိုလ်များမှာတော့ပထမကတရားကျင့်ကြံအထုတ်နေရင်နာယောဂါတွေဖြစ်ပြီးတော့လာလို့ရှိရင်ပြင်းရင်ဩနာယောဂါတွေဖြစ်ပြီးတော့လာတရားထုတ်တာလျှော့ထားလိုက်ဦးမှာပဲတော့မို့ယောဂါတွေတိုးရင်လည်းတိုးသွားမယ်ဆိုပြီးတော့အဲဒီလိုလည်းပဲ လျှော့ရင်းရဲ့အကြောင်းလည်းဖြစ်တတ်ပါတယ်အဲ့ဒါကုသီတာဝတ္ထုလို့ခေါ်ပါတယ်အဲ့ဒါဘယ်လိုပုဂ္ဂိုလ်တွေဖြစ်တတ်လဲဆိုလို့ရှိရင်ကာယတန်လီဘုလားကျမ်းမာရေးကိုစိတ်ပြီးတော့ဂိူးဆိုင်တဲ့ပုဂ္ဂိုလ်တွေအဲ့ဒါတွေကဖြစ်တတ်ပါတယ်အဲကာယေသဇီဝိတ္တသအနာပကိတံပါပါရေတိဆိုတဲ့ဒေသနာစကားရတေရကိုယ်လောင်သက်ကိုယ်လောင်မငယ်ပဲနဲ့ပဋိတ္တေနအဲနိဗ္ဗာန်ကိုစေလွတ်အပ်သောစိတ်ရှိသည့်ဖြစ်၍လို့ ဆိုတဲ့ဒေသနာတွေရာအချင်းတရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေမှာတော့ကနာယောဂပြည့်လာလို့ရှိရင်အဲဝိရိယတိုးပြီးဒီကလာအားထုတ်ခြင်းအကြောင်းဖြစ်တဲ့သတိဖြစ်ပေါ်ပါတယ်အဲဒီလိုသတိရှင်ဥဒိယမထေရမှာဖြစ်လာပါတယ်တဲ့ဘယ်ခါမှဖြစ်တာတော့ဆိုတော့အဲဒီဒုက္ခဝေဒနာနှိစ္စနေတော့မဲတဲ့ဒုက္ခဝေဒနာကဘယ်ကနေဖြစ်တာလဲ သဇေဝအဘာရသဝေပင်နာအဲ့ဒီဖြစ်ပေါ်လာတဲ့အနာယောဂအစွမ်းအားဖြင့်အနာယောဂတွေကနေပြီးတော့ဖြစ်တာပါပဲနာယောဂအကြောင်းပြုပြီးတော့ဖြစ်တဲ့ဒုက္ခဝေဒနာပါပဲအဲ့ဒီဒုက္ခဝေဒနာနဲ့အိစဲလို့ယောဂဝေဒနာဖြစ်နေစဉ်ကဒီတတိဖြစ်လာပါတယ်တဲ့ဒေနာဟာဒါကြောင့်မို့ပါဠိမှာအာဘာရောမေသမုပ္ပန္နောကာလောမေနဗမေတိတုံတိအဲဒီတော့နဗမေတိတုံလို့ ပါဠိမှာဆိုထားပါတယ်အဲဒီမှာဒီလိုတတိရတဲ့ဒီလိုဖြစ်လာတဲ့တတိတရားကိုသာရပကတတိလို့သာဂတာဆရာများကဖွင့်ပြပါတယ်အဗမာရံပတံတန္တိပုညကရိယာသူပန္တိတာအဲဒီဒေသနာများမှာပုညကရိယာသူပုညကရိယာတို့နဲ့မောချပြုတဲ့သောကုသိုလ်ကောင်းမှုတို့၌ ဘဝတံဖြစ်သောအပမရာမမင်းလျောသောပမာရာတရားကိုပါဏိတာဘုရားဆိုင်သောပညာရှိပေါင်းသူတော်ကောင်းတို့သည်ပတန်တန်ဒီရှင်းမတော်မူကြလေကုန်၏ဒါနသီလဘာဝနာအစရှိသောပုံရကရိယာဝတ္ထုတွေမှာမမေ့မေ့လျော့တဲ့ပရိသေယဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေပြုဖို့ရာဖြစ်ပေါ်လာတဲ့ပရိသေယအဲဒီပရိသေယ ဘုရားဆိုင်တဲ့ပညာရှိတွေကချီးကျူးကြတယ်တဲ့ဒီလိုတတိကလေးရှိလို့ကောင်းကျိုးချမ်းသာတွေဖြစ်ပေါ်နိုင်တာပဲလောကရင်လည်းပဲလူချမ်းသာနာချမ်းသာတွေဟာဒီလိုတတိလေးကြောင့်ပြုပြီးကုသိုလ်ကောင်းမှုတွေပြုပြီးကုသိုလ်ကောင်းမှုတွေကနေပြီးကျိုးပေးတဲ့ခါကလာလူလောကနာလောကတွေမှာစူးစူးပြည်ပြည်နဲ့ချမ်းသာပြီးတော့နေကြပြီးပွားပြီးတော့နေကြဒီလိုတတိအရင်ခံပြီးတကလားပါရမီပြည့်ကျင့်လို့ရှိရင် ယဟန္တာတိုင်အောင်လည်းဖြစ်သွားနိုင်တယ်သစ္စေကဗုဒ္ဓလည်းဖြစ်သွားနိုင်တယ်သမ္မာသမ္ဗုဒ္ဓဘုရားတွေလည်းဖြစ်သွားနိုင်တယ်အဲဒါကြောင့်ဒီပတိဟာအမှန်တရားကောင်းတဲ့ပတိပဲလို့တရားအစရှိတော့ညာကြည့်သူတော်ကောင်းတွေကြီးကျူးကြပါတယ်ဆိုတဲ့နေရာမှာဒီပတိကိုကာရာပကပတိလို့ထားကြတာဆရာများညီပေးထားပါတယ်ကာရာပကဆိုတော့ပြုလုပ်စေပြုလုပ်ဖို့ရတိုက်တွန်းတယ်ကုသိုလ်ကောင်းမှုတွေပြုလုပ်ဖို့ရ သတိပေးတဲ့တတိကလေးလို့ဆိုလိုပါတယ်သို့သော်လည်းဒီလိုတတိပေးယုံတတိကလေးဖြစ်ယုံတဲ့တော့ကိုကိစ္စမပြီးသေးပါဘူးအဲဒီတတိအကြောင်းပြုပြီးတော့တကယ်ကိုကုသိုလ်ကောင်းမှုတွေပြုမှကောင်းကျိုးချမ်းသာတွေကိုရနိုင်ပါတယ်အဲဒါနာကုသိုလ်တွေပြုသီလကုသိုလ်တွေပြုဘာဝနာကုသိုလ်တွေပြုအဲလိုပြုမှမကြမ်းမမဖြစ်တဲ့အခါကာလမှာဒီလိုကာလဘဂတတိလေးဖြစ်ပေါ်လာ ဒီယောဂကြောင့်တိုးတက်လာလို့ရှိရင်ပြင်းပေးသွားနိုင်တယ်မပေးခင်အတွင်းယောဂဝေဒနာမတိုးတက်ခင်အတွင်းမြာသေးသောတရားတို့တရားနာတွေကြောင့်အားထုတ်မယ်လို့ဒီတိလေးဖြစ်လာအဲဒီတော့တတိလေးရင်းကပြုပြီးတော့တကယ်အားထုတ်တာကတော့ကာရကတတိတို့ပေါ်ရပါတယ်ကုသိုလ်ကောင်းမှုတွေဖြစ်တိုင်းဖြစ်တိုင်းတတိတရားဆိုတာပါပါတယ် အဲဒါနာကုသိုလ်ပြုတဲ့ခါကာလမှာလည်းတတိပါတာပဲသီလကုသိုလ်စောင့်တည်ကျင့်သုံးတဲ့ခါလည်းတတိပါတာပဲဘာဝနာကုသိုလ်တွေပွားများတဲ့ခါတော့သူပြောကြမှာရှိဘူးအဲဒီတတိတွေကတော့ကာရကတတိလို့ခေါ်ရပါတယ်ကာရကပြုလုပ်နေတယ်တကယ်ကိုကိစ္စပြီးအောင်လို့ပြုလုပ်နေတဲ့တတိဖြစ်ပါတယ်အဲဒီပြုလုပ်နေတဲ့တတိကိုပွားစေသောအခြင်းမရသေးတဲ့တရားမရောက်သေးတဲ့တရားမျက်မှောက်ပြုမပြုရသေးတဲ့တရားတွေကိုရရောက်မျက်မှောက်ပြုသွားဖို့ရဖြစ်ပါတယ်အဲဒါကြောင့် ဒီဝိရဓမ္မဝတ္ထုကပါဠိကိုယူပြီးသာကတာဆရာကဖွင့်ပြီးတော့သွားပါတယ်။အဲလိုတတိတရားရပြီးတော့လာတဲ့အခါကလာဘာလို့ရမလဲဆိုအခုဘာဝနာရှင်ဥဒိယမတိမှာဘာဝနာအားထုတ်နေဘာဝနာလည်းခြားဘာဝနာမဟုတ်ဘူး။သစ္စာပြပေးလိုက်ကြတဲ့ကွာသတိပဋ္ဌာန်၄ပါးဘာဝနာပေးထားပါတယ်။ဒါတော့သူမှဒုက္ခဝေဒနာတွေဖြစ်ပြီးတော့နေတော့အဲဒီဒုက္ခဝေဒနာတွေကိုပဲအဲရှုတဲ့သတိပဋ္ဌာန်ဖြစ်ရပါလိမ့်မယ်။ဒုက္ခဝဝေဒနာဝေရယာမာနဒုက္ခဝေဒနာဝေရယာမိတိပဇာနာတိဒုက္ခဝေဒနာဖြင့်ဒုက္ခဝေဒနာဖြစ်တာကို သိရမယ်ဆိုတဲ့ဒေသနာအတိုင်းဟာဒုက္ခဝေဒနာတွေကိုရှုမှတ်ပြီးတော့နေတယ်လို့ယူရပါလိမ့်မယ်အဲဒီပြင်ဒုက္ခဝေဒနာမှတပါအခြားသောသကုတော်အသောတာတော်အစသည်ကဖြင့်ဓွား၆ပါးဖြင့်လည်းယုံနာနေသင်ရှားရင်လည်းယုံနာနေလည်းပဲအဲရှုပြီးတော့သွားပါလိမ့်မယ်အဲဒီလိုရှုပြီးတော့သွားသောအခြင်းခဏမစဲဖြစ်တဲ့ယုံနာနေရှုသွားသောအခြင်းဒီအရှင်ဥဒိယမထေရဝိပဿနာသင်တိုင်းတက်ပြီးဒီကလာညာနာဖြစ်သွားပါတဲ့ပါတယ်တဲ့ ေဝံဤသို့ဥပ္ပန္နဖြစ်သောတတိန်တတိကိုအင်ကုသံချွန်းကြိတ်ကိုကတ်တော်ပြု၍ဆင်များမှာသတိမေတာလို့ချွန်းလင်းတဲ့သတိသင်္ဝစီကသတိပေးရပါတယ်အဲ့ဒါလိုပဲတရားထုတ်တဲ့ပုဂ္ဂိုလ်တွေမှာလည်းပဲဒီလိုတတိလေးကချွန်းကြိတ်ကလေးနဲ့တူပါတယ်တဲ့အဲ့ဒီချွန်းကြိတ်ကလေးပြုပြီးတဲ့ကလားချွန်းကြိတ်ကလေးကဲတော့ဒီဒီတရားကနှိုးဆော်ပြီးတဲ့ကလားတရားထုတ်သွားတယ်ရန်ထေတော်ဤရှင်ဥဒ္ဒယမေတိရဟတံရတ္တဘုသောပါတော့ရောက်တော်မူလေသည် သာဂရဆရာပွင့်ပြပြီးတော့သွားပါတယ်အဲဒီဂါထာကြီးအနေကလေးကတော့အာဘာရေမေသမုပ္ပန်ေတတိမေဥရာပိစ္ဆတာအာဘာရောမေသမုပ္ပန်သောကာလောမေနဗမေစီတုံမေငါအာဘာရေအနာတိနာယောဂာတိသမုပ္ပန်ေဖြစ်ပေါ်လာလာသောမေငါအာဘာရောအနာတိသမုပ္ပန်သောဖြစ်ပေါ်လာခြင်းကြီး ဣမိနာဝအာဘာရေနယင်နာဖြင့်ပင်လင်မရဏဝါပါဘူးနေရန်သိခြင်းတို့လည်းရောက်မှုလေးရောက်နိုင်၏သာသမာထိုကြောင့်အရာကာလဤခါကာလသည်မင်္ဂအားပမေစီတုံမိမေရောရောနေခြင်းဟာနာကာလခါကာလမဟုတ်တော်သည်သာကောမဟာခြင်းတော်ကအပမေစီတုံမမေ့မလျော့မပြတ်မစဲ ရှုလျက်အားထုတ်၍နေခြင်းငါသာလင်ကာလောအချိန်ခါကာလပေ၏ကြည်တည်သောတတိအမှတ်ရမှုတတိဒီမင်္ဂဥဒပိစတာဖြစ်ပေါ်ခဲ့လေသည်ဒီလိုအနေရိပ်ပဲအားဖြင့်ပေါ်ပြလိုပါကအဲဒီဒေသနာတွေအထုတ်ပြီးဒီကလာရှင်ဥဒိယမထေရညာနာလည်းဖြစ်သွားပါတယ်တဲ့ဒါ နေမကောင်းထိုင်မသာမကြမ်းမှဖြစ်တဲ့ခါကာလမှာသတိတရားရဖို့ရာအဲကျေးဇူးများပါတယ်အမှန်ကျေးဇူးများတဲ့တရားဂါထာလေးဖြစ်ပါတယ်အခုဥဒိယမထေရရဲ့ဂါထာအပွင့်ပြီးဆုံးပါပြီကြာဆိုဖြစ်ပါ၍ဒီခုဘုရားရဲ့လျှောက်ထားခဲ့သောညညွယ်မှသားပွဲ အ내အိဗယ်များနေလည်းကမမှတ်ပါမကြောက်ထားရသေးသောအခြားညိုးရမှတ်သားပွဲအ내အိဗယ်များစွာတို့ကိုဖွင့်ပြထားသောဒီထေရဂါထာထာဂါထာကျမ်းများကိုဆင်ရောက်ရရမှစ၍တပေါင်းဤညီညွတ်ဆိုကဝါမျက်ဝမ်းသာနှင့်သံဃာနာတင်ကြပါစို့သက်တော်ရှိရှင်ဖျားတို့